ဓမ္မရာဇဝင်သတုဒ္ဓဆောင်ခန်းကြီး1အငယ်1မှ30အာဟမင်းတည်သောနောက် မောဘပြည်သည်ဣဒရေလရှင်မြင်းကို ပုန်ကန်လေ၏အာဂစီမင်းသည်ရှမာရိမြို့၌အထက်အခန်းပဒင်းပေါမှ ကြာ၍နာနေသောကြောင့်ငါသည်ဤအနာမှထမြောက်မည်လောဟု အေးချုံမြို့၏ဖျားဘာလစေဘုတ်တို့တွား၍မေးမြန်းကြဟု မှားထား၍တန်တမန်တို့ကိုစေလွတ်လေ၏ဒါဝရဖျား၏ကောင်းဝင်တမန်သည် တိရှပိမြို့သားအေလိယအားလည်းရှမာရိရှင်မြေဆေလွတ်သောတန်တမန်တို့ကိုကြိုးဆူခြင်းဟာထသွားလောဣဒရေလပြည်၌ဖျားသခင်မရှိသောကြောင့်အေဂျုံမြို့ဤဖျားဘာလစေဘုတ်တို့တွား၍မေးမြန်းရသလိုထိုကြောင့်သာရဖျားမိန်တော်မူသည်ကားတင်ဒီယခုတက်သောတလွန်ပေါ်ကနောက်တဖန်မဆင်းရစင်စစ်တရားမည်ဟု သူတို့အားဆင့်ဆိုရမည်အကြောင်းမိန်တော်မူသည့်အတိုင်းအေလိယတော်လေ၏ တန်တမန်တို့သည်ပြန်လာသောအခါ ရှင်ဘုရင်ကအဘယ်ကြောင့်ယခုပြန်လာကြသနည်းဟုမေးလျှင်၊သူတို့က၊လူတယောက်သည်ကျွန်တော်တို့ကိုကြိုဆိုခြင်းငှါလာ၍သင်တို့ကိုစေလွှတ်သောရှင်ဘုရင်ထံသို့ပြန်ကြ။ထာဝရဘုရားမိန့်တော်မူသည်ကား၊ဣသရေလပြည်၌ဘုရားသခင်မရှိသောကြောင့်၊ဧကြုန်မြို့၏ဘုရားဗာလဇေဘုတ်သို့သွား၍မေးမြန်းရသလော။ထိုကြောင့်သင်သည်ယခုတက်သောသာလွန်ပေါ်ကနောက်တဖန်မဆင်းရ စင်စစ်တရားမည်ဟုပြန်ပြောရမည်အကြောင်းမှားထားပါသည်ဟုလျှောက်ကြ၏ရှင်မြင်းကလည်းတင်တို့ကိုကြိုးဆိုခြင်းဟံလာ၍ဤတို့ပြောသောသူကအဘယ်သို့သောသူနည်းဟုမေးလျင်သူတို့ကထိုသူသည်ကို၌အမွှေးများ၍တရေကပန်းကိုစီးသောသူဖြစ်ပါသည်ဟုလျှောက်ကြသောထိုသူသည်တိရှိပိမြို့သားအေလိယဖြစ်လိမ့်မည်ဟု ရှင်မြင်းဆိုလျက်လူငါးချိတ်အုပ်သောတမှုကိုဆေလွတ်၍ တမ္မူးသည်တောင်ပေါ်မှာထိုင်သောဧလိယထံသို့ရောက်ပြီးလျှင်၊အိုဘုရားသခင်၏လူ၊သင်သည်ဆင်းရမည်အကြောင်းရှင်ဘုရင်အမိန့်တော်ရှိသည်ဟု ဆို၏။ဧလိယကလည်း၊ငါသည်ဘုရားသခင်၏လူမှန်လျှင်၊ကောင်းကင်ကမီးကျ၍သင်နှင့်သင်၏လူငါးကျိပ်တို့ကို လောင်ပါစေဟု လူငါးကျိပ်အုပ်သောတပ်မှူးအားဆိုသည်အတိုင်း၊ကောင်းကင်က မီးကျ၍သူနှင့်သူ၌ပါသော လူငါးကျိပ်တို့ကို လောင်လေ၏။ အငယ်7မှ18တပန်လူငါးကျိတ်အုပ်သောတမှုတယောက်ကို ရှင်မြင်းစေလွတ်၍ထိုတမှုက အိုဖျားသခင်လူတင်းဒီအလင်းမြန်ဆင်းရမည်အကြောင်းရှင်မြင်းအမိန်တော်ရှိသည်ဟုဆို၏အေလိယကလည်းငါသည်ဖျားသခင်လူမှန်လျင်ကောင်းကင်ကမိကြ၍တင်းနှင့်တင်းလူငါးချိတ်တို့ကို လောင်ပါစေဟု သူတို့အားဆိုသည့်အတိုင်းဘုရားသခင်မိသည်ကောင်းကင်ကကြ သူနှင့်သူ၌ပါသောလူငါးကျိပ်တို့ကို လောင်လေ၏။တဖန်လူငါးကျိပ်အုပ်သောတတိယတပ်မှူးကို ရှင်ဘုရင်စေလွှတ်သဖြင့်၊ထိုတပ်မှူးသည် တက်၍ဧလိယရှေ့မှာဒူးထောက်လျက်၊အိုဘုရားသခင်၏လူ၊ကျွန်တော်အသက်နှင့်ကိုယ်တော်ကျွန်ဤလူငါးကျိပ်တို့၏အသက်ကိုနှမြောတော်မူပါ။ကောင်းကင်ကမီးကျ၍အခြားသောတပ်မှူးနှစ်ယောက်နှင့်သူတို့၌ပါသောလူတရာကို လောင်သော်လည်း၊ ကျွန်တော်အသက်ကိုနှမျောတော်မူပါဟု တောင်းပန်လေ၏ဒါဝရဘုရား၏ကောင်းကင်တမန်ကလည်းသူနှင့်အတူဆင်းသွားလောသူကိုမကြောက်နှင့်ဟုအေလိယအားဆိုသည့်အတိုင်းအေလိယသည်ထ၍ရှင်မြင်းထံသို့ရောက်လျင်ဒါဝရဘုရားမိန်တော်မူသည်ကားတင်ဒီအေးချုံမျိုးဤဖျားဘာလစေဖို့၌မေးမြန်းခြင်းကအဘဲကြောင့်တန်တမန်တို့ကိုဆေလွတ်သည်မေးမြန်းเสียဖို့ဣတရေလပြည်၌ဘုရားသခင်မရှိသောကြောင့် ထိုတို့ပြုသလိုတို့ဖြစ်၍တင်းဒီယခုတက်သောတလွန်ပေါ်ကနောက်တဖန်မဆင်းရစင်စစ်တရားမည်ဟုမိန်တော်မူကြောင်းကိုဆင့်ဆို၏အေလိယဆင့်ဆိုသောသာရဖျား၏စကားတော်အတိုင်းရှင်မင်းတည်၍တားတော်မရှိသောကြောင့်ညီတော်ယောယန်သည်ယူဒရှင်မင်းယောရှပတ်သားယဟောယန်နန်းဆန်နှစ်နှစ်တွင်နန်းထိုင်လေ၏အာဂစီပြုမှုသောအမှုရန်ကျွင်းလေသမျှတို့သည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏